ဧဖက်ဩရစာခန်းကြီးနှင့်အငယ်1မှ30တင်တို့သည်အထက်ကလောကီတရားသို့လိုက်၍အာကာသကောင်းကင်၏တကူကိုအစိုးရသော မင်းဒီဟုသောညင်းဆန်သောသူတို့၌ပြုပြင်သောဝိညာဉ်၏အလိုနှင့်ညီဒုစရိုက်အပြစ်တို့၌ကျင်လည်ကြ၍ထိုဒုစရိုက်အပြစ်၌တေလျက်ရှိနေသောတင်တို့ကိုပင်ဘုရားသခင်သည်အသက်ရှင်စေတော်မူပြီးထိုညင်းဆန်သောသူတို့နှင့်တကွငါတို့ရှိသည်မြသည်အထက်က ကိုယ်ကာယ၏အလိုသို့၎င်းစိတ်၏အလိုသို့၎င်းလိုက်သဖြင့်ကာမဂုဏ်တို့၌ကျင်လည်သည်ဖြစ်၍ကျွင်းသောသူတို့ကဲ့သို့ပင်ပဂတိအတိုင်းအမျက်တော်ကိုခံရသောသူဖြစ်ကြ၏သို့တော်လည်းကရုဏာတော်နှင့်ကြွယ်ဝတော်မူသောဘုရားသခင်သည်ငါတို့ကိုချစ်တော်မူသော မဟာမေတ္တာတော်အားဖြင့်ဒုစရိုက်အပြစ်၌သေလျက်ရှိနေသောငါတို့ကို ခရစ်တော်နှင့်အတူအသက်ရှင်စေတော်မူပြီး ယေရှုတော်ကြောင့်သာကယ်တင်ခြင်းသို့ရောက်ရ၏ယေရှုခရစ်အားဖြင့်ငါတို့ကိုထမ်းမြောက်စေ၍ကောင်းကင်အရ၌နေရာပေးတော်မူပြီးအကြောင်းမူကားထိုသခင်အားဖြင့်ငါတို့၌ယေရှုပြု၍ယေရှုတော်၏အလွန်ကြွယ်ဝခြင်းကိုနောင်ကပ်ကာလတို့၌ထင်ရှားစေမည်အကြောင်းဖြစ်သည်ယုံကြည်သောအားဖြင့်ယေရှုတော်ကြောင့်ကယ်တင်ခြင်းသို့ရောက်ရ၏ကိုအလိုလျောက်ရောက်တည်မဟုတ်ဘုရားသခင်တနာတော်မူရာဖြစ်သည်ကိုကုသိုလ်ကြောင့် ကယ်တင်တော်မူခြင်းသို့ရောက်သည်မဟုတ်။သို့ဖြစ်၍အဘယ်သူမျှဝါကြွားစရာအခွင့်မရှိ။အဘယ်ကြောင့်နည်းဟူမူကား၊ငါတို့သည်ကောင်းသောအကျင့်တို့ကိုကျင့်ရမည်အကြောင်းယေရှုခရစ်၌ပြုပြင်၍ဖန်ဆင်းတော်မူရာဖြစ်ကြ၏။ထိုကောင်းသောအကျင့်တို့၌ငါတို့သည်ကျင်လည်ရမည်အကြောင်း၊ဘုရားသခင်သည်ငါတို့ကိုပြင်ဆင်တော်မူနှင့်ပြီ။11 ထိုကြောင့်လက်ဖြင့်ကိုယ်ကာယ၌ပြုသောဝေါဟာရအယေပြားလှီးခြင်းကိုခံသောသူတို့ခေါ်ဝေါ်သောအားဖြင့်အယေပြားလှီးခြင်းကိုမခံသောလူဟု၍ခေါ်ဝေါ်ကြသောသာသနာပလူတို့အထက်၌တင်တို့သည်အထက်ကပဂတိအတိုင်းဖြစ်ကြသည်ကို၎င်းထိုအခါတင်တို့သည်ခရစ်တော်ကိုမသိဤဒေလအပေါင်းတင်၌မဝင်ဂရိတော်ပါသောဗြိဉ္ဉ်တရားတို့နှင့်မဆိုင်မျောလင်းခြင်းမရှိ လောက၌ဖျားမဲ့နေကြသည်ကို၎င်းအောက်မေ့ကြလော့ သင်တို့သည်အထက်ကဝေးလျက်ရှိတော်လဲယခုမှယေရှုခရစ်၌ဖြစ်၍အသွေးတော်အားဖြင့်အနီးသို့ရောက်ကြပြီအဘယ်သို့နည်းဟုမူကားထိုသခင်သည်ငါတို့၏ရန်ငင်းခြင်းအကြောင်းဖြစ်တော်မူ၏ဝိနည်းအထုံးဖွဲ့နှင့်ဆက်ဆိုင်သောပညာတရားသည်ဟုသောရန်ညှို့ဖွဲ့ခြင်းအကြောင်းကို ကိုခန္ဓာတော်တွင်ပယ်ရှင်းတော်မူသည်ဖြင့်ပိုင်းခြားလျက်ရှိသောစัจ जा ဥဒ္ဒတိုင်းနံရံကိုဖြိုဖျက်၍ လူမျိုးနှစ်စုတို့ကိုတစုတည်းဖြစ်စေတော်မူ၏အကြောင်းမူကားရန်ကိုငိမ့်စေပြည်လင်ကိုရော၌ထိုလူနှစ်စုတို့ကိုလူတစ်တူတကူတည်းဖြစ်စေခြင်းကပြင်ဆင်၍တလုံးတဝကြီးဖြစ်ပြီးသော ထိုလူနှစ်စုတို့ကို လက်ဝါးကတိုင်တော်အားဖြင့်ရန်ကိုတပ်ဖြတ်လျက်ဘုရားသခင်နှင့်မိတ္တဟာယဖွဲ့စေမိအကြောင်းသည်ထိုခရစ်တော်သည်လည်းကြွလာ၍ဝေးလျက်ရှိသောသင်တို့အား၎င်း နီးလျက်ရှိသောငါတို့အား၎င်းယဉ်ညင်းချင်းတရားသည်ဟုသောအေဝံဂလိတရားကို ဟောတော်မူ၏ထိုသောခရစ်တော်အားဖြင့်ငါတို့နှူးသည်စိတ်ဝိညာဉ်တလုံးတဝသည်ဖြစ်၍ခမည်းတော်ထံသို့ တိုးဝင်ရမည်အခွင့်ကိုရကြပြီ ထိုကြောင့်သင်တို့သည် တကြွတနိုင်ငံသားမဟုတ်ဧည့်သည်လည်းမဟုတ်တန်ရှင်းသူတို့၏အမျိုးသားချင်းဖြစ်ကြ၏ဘုရားသခင်၏အိမ်တော်သားလည်းဖြစ်ကြ၏အဘယ်သို့နည်းဟုမူကားတမန်တော်တို့မှဆ၍ ပရောဖက်များကြီးဟုသောတိုက်မြစ်အပေါ်၌သင်တို့သည်ထပ်ဆင့်၍တည်ဆောက်လျက်ရှိကြ၏ထိုတိုက်တောင်အမြင့်ကြောက်ကားယေရှုခရစ်ဖြစ်သည်ထိုကြောက်နှင့်တတိုက်လုံးသည်ဆေးဆက်၍ကြီးပွားသဖြင့်သခင်ဖျားအဖို့အလို့ငါတန်ရှင်းသောဗိမာန်တော်ဖြစ်၏ထိုဗိမာန်တော်၌လည်းဘုရားသခင်သည်ဝိညာဉ်တော်အားဖြင့်ကျင့်ဝတ်တော်မူခြင်းအလို့ငါတင်တို့သည်ငါတို့နှင့်အတူတည်ဆောက်လျက်ရှိကြ၏